ရှင်းပိုင်းကရှင်းပြခဲ့တဲ့အဝရဏခေါ်တဲ့အစီအတအပိပင်တရားတွေကိုရှောင်ရှားပေတဲ့နေရာရှောင်ရှားပေရှုမှတ်ပြီးတော့ဖယ်ရှားတဲ့နေရာဖယ်ရှားလိုက်တော့နောက်ချက်ဒီกินပြီးတော့ထွမြောက်ကြီးလမ်းဟာပွင့်သွားတာနိညာဏခေါ်တဲ့ထွမြောက်ကြီးထွမြောက်ကြောင့်တရားတွေဟာပြည်ပြင်းဖြစ်လာတယ် အနောက်ချက်ဒီကင်းပြီဆိုလို့ရှိရင်လွတ်လပ်တာပဲတပည့်တို့တရားဒီပြည်ပြင်းလာပြီဆိုလို့ရှိရင်ရှင်းတာပဲရှင်းကြည့်ပြီးတော့လာတော့တာပဲအဲ့ဒါမှအကျိုးရလက်ကတော့ပါမောဇခေါ်တဲ့ဝမ်းမြောက်ဝမ်းသာဖြစ်မှုပေါ့ပျော်ရွှင်မှုပေါ့တရားမှာပျော်ရွှင်မှုတွေဖြစ်လာတာပါ အဲအမှတ်ဒီကောင်းလာပြီဆိုလို့ရှိရင်မှတ်တိုင်းမှတ်တိုင်းနှစ်တိအာရမှုဖြစ်နေတာအဲဒီနှစ်တိအာရမှုဟာခုနှစ်ခုမြောက်ပါမောဇပါလိနေရနာတရားပဲထုံပြောကြောင်းတရားပါပဲဒီမှာအဲ့ဒါတွေဖြစ်လာလို့ရှိရင်သူနဲ့ဆက်ဆက်ပြီးတော့ယောဂီဟာအခုလိုစိတ်ဆွမ်းအားနဲ့ဉာဏ်ဆွမ်းတိုးဖြစ် အဲဖြစ်ပွားရေးမှာပေါ့လေဘာဝနာလုပ်ငန်းမှာကြုံမိလာတယ်အဲမနာကောင်းလာတယ်ဒီမှာတော့အဲဒီလိုအခြေအနေမဆိုင်သေးဘူးဆိုလို့ရှိရင်တော့အတ္တိခေါ်တဲ့အပြင်းတရားတော့ပေါ်တတ်တာပဲဒီမှာဘာဘာဝနာမှာမပြုံမွေဘူးဒီမှာအဲထူးထူးခြားခြားဉာဏ်လေးတွေဖြစ်လာပြီဆိုလို့ရှိရင် အလွန်ကိုဖြစ်တာပဲဒီမှာနှစ်သိအာရမှုတွေပျော်ရွှင်မှုတွေထူးထူးခြားခြားတရားရတာတွေဖြစ်လာတာပဲအဲဒီခါမှာစိတ်နှူးတဲ့ယောဂီတွေဟာကိုယ်တော်မှတကြွကြောင်နဲ့ဖြစ်တာမတွေ့စဘူးထူးတဲ့တရားရတာတွေဆိုတော့အခုမှကြုံရတာကိုစိတ်ရင့်ကျက်တဲ့ပုဂ္ဂိုလ်များကတော့ တန်ရုံလောက်ပါပဲအဲ့ဒါမနေ့ကဥပမာလေးတစ်ခုပြီးတော့ပါတယ်စိတ်နူတဲ့ကလေးများပက်ဆံလေးအနှဲငယ်ဖိုးမတန်တဲ့ပစ္စည်းလေးပေးလိုက်လို့ရှိရင်ခုံစော့ခုံစော့နဲ့ပြုံးကြီးသွားပြီမယ်လို့စိတ်ရည်နဲ့လူကြီးများကတော့နည်းနည်းပေးုံနဲ့တော့အဲ့လိုအခြေအနေမရှိပါဘူးကြေးငွေဆိုလည်းရာနဲ့ထောင်နဲ့ရှိပြီးတော့ပေးမှကျင်းတာပါပါပစ္စည်းဆိုလည်းပဲအဖိုးတန်း ကိုယ်တိုက်တန်တဲ့ပစ္စည်းတွေပြေးပါပါအဲရရင်ပြုံးဝေးတာပါပဲဒီမှာအဲဒီလောက်မှကျဉ်တ်ပါတယ်ဒါပေမဲ့လို့ဘလောက်ပဲစိတ်ရင်းကျက်တဲ့ပုဂ္ဂိုလ်ပဲဖြစ်စေကမူတရားအားထုတ်လို့ရှုခွင်းအာယုံတို့ရဲ့အဖြစ်အပျက်ကိုခတ်တတ်တဲ့တိမြင်တဲ့ဥရိယပြေညာမရောက်လာပြီဆိုလို့ရှိရင်တော့မနေနိုင်တော့ပါဘူး နေတိအာရမှုတွေပျော်ရွှင်မှုတွေတကြောကြောကိုတခါလေးဖြစ်လာတော့တာပါပဲအဲ့ဒါဟာပါမုဇ္ဇခေါ်တဲ့ခုနှစ်ခုမြောက်နေရနာတရားပါပဲဒီမှာအဲ့ဒါအဲ့ဒါမနေ့ကအဲ့ဒါပြောပြီးတော့တရားအဆုံးသတ်သွားပါတယ်ဒီနေ့အဲ့ဒီပါမုဇ္ဇခေါ်တဲ့အကျိုးရလတ်တွေနဲ့ဆက်ဆက်ပြီးတော့ဒီစာရုပ်လေးတွေနှစ်ခုပေါင်းစပ်ပြီးတော့ရှင်းပြပါမယ် အခုလိုတတိပဋ္ဌာန်ဤအရပေါ်တိုင်းမပြတ်ချိန်သားကြိုက်စိတ်အားဆိုင်ပြီးတော့ထိတိမိမိရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်တွေဟာအစပိုင်းတော့မရေမရဒီလိုပဲဖြစ်တတ်ပါတယ်။အင်းမမိတာနဲ့မမမိတာတွေမရပါတယ်။ ဒါမှလည်းအနိုင်မခံအရှုံးမပေးတဲ့စိတ်နဲ့ညင်ကြတဲ့အတိုင်းပေါ့လေယုံယုံကြည်ကြည်နဲ့ဒီတရားရဲ့အရာသာသတိပဋ္ဌာန်ရဲ့အကျိုးခံစားလို့တဲ့ဆန္ဒတွေအခြေခံပြီးတော့အပူရပြေထိအောင်အားထုတ်လို့ရှိရဲ့နောက်တော့တဖြည်းဖြည်းအမှတ်တည်နိုင်လင်းလာတာပါပဲအမှတ်တည်ကောင်းလာတာပါပဲ မတည်ကောင်းပြီးတော့ဘုရားဆောစောဘင်းကပြောခဲ့တဲ့အာဝရဏခေါ်တဲ့និဝရဏအစီတအဟန္တာတရားစုတွေပေါ့လေတဖြည်းဖြည်းတဖြည်းဖြည်းသူကအာနေနေနေနေပြီးတော့กินသွားတယ်လို့ဖြစ်ပါတယ်ဒီမှာတိတ်ပြီးတော့အနှုတ်ရှစ်မပေးတော့ဘူးဒီမှာစိတ်ကြီးစင်ကြဲလာတယ်အဲ့ဒီပိုင်းထီကတော့ ကောင်းမှုစားသိပြီးတော့မပြီးတာသေးပါဘူးနောက်ကောင်းတာလေးပိန်တာလေးတွေမှတ်တိုင်းကောင်းတာနဲ့ပိန်တာတခြားစီကွဲလာတယ်တခြားခြားမာရာပြောတာပူရာနေတာအေးတာတောင်းတာတင်တာလှုပ်တာဒါလေးတွေလည်းကွဲလာတယ်မာရာလေးတောက်တာလေးတင်းတာလေးဖတ်လိုက်လို့ရှိရင်တစ်ခုချင်းတစ်ခုချင်းကွဲကွဲကွဲကွဲပြီးတော့တည်ပြီးသွားတာလေးထင်ရှားတယ်။တစ်လုံးနဲ့တစ်ခဲနဲ့တစ်သားနဲ့တစ်စင်းနဲ့ ဒီလိုအတုံးလိုက်တိလိုက်သိတာမျိုးမဟုတ်ဘူးကွဲကွဲပြီးတော့သိလာတယ်ရှုခွင်းအာယုံနဲ့ရှုမှတ်တဲ့စိတ်နဲ့နိကရင်နိကသလောက်ပြပြတတာသိလာတာပဲဥပမာဖြင့်ခလန်းလန်းကခွေရွက်စိတ်သားကြီးကိုမမြင်တော့တဲ့နေရာကကြည့်ဘာမှမမြင်ဘူးပေါ့မြင်တော့တဲ့နေရာကြည့်လို့ရှိရင်တော့အတန်းကြီးတော့ထင်းနေအတန်းကြီးတော့မြင်နေတယ် ဒါပေမဲ့အတန်းကြီးကတော့တကယ်ဘီယက်စိအစ်စ်တော့မဟုတ်သေးဘူးဟွန်းသူတို့အပေါင်းပေါ့အပေါင်းဆိုတော့အတန်းပဲအတန်းအပေါင်းပဲသူကဟွန်းအပြော့ပဲသူကပညာသဘောခေါ်ပါတယ်ကွာအဲပို့ပြီးတော့ပြည်ပြည်သားသားမြင်အောင်တိုးကြည့်လို့ရှိရင်လှုပ်လှုပ်ရှားရှားလေးတွေတွေ့လာတယ် တိုးတိုးကြည့်လေလေပို့ပြီးတော့လှုပ်ရှားမှုတွေပြည်ပြင်းလာလေလေပဲနောက်တိုးတဲ့တိုးကြည့်နှကောင်တွေသုံးကောင်တွေအတွဲလိုက်တွဲလိုက်ဖြစ်နေတာတွေတွေ့လာတယ်အကောင်တွေပဲဆိုတာပြီးသားလာတယ်အနိကဆုံးကြည့်ပြီဆိုလို့ရှိရင်ဒီကောင်ကြီးဒီကောင်ကြီးကို꿰နေတာပဲအကောင်ဟောင်းတွေကအရှိသွားပြီးတော့အကောင်သစ်တွေပဲစက်ကစက်ကလာနေတာပဲ သို့သောသဘောတူတွေကြီးပဲအဟောင်းအသစ်ပြောင်းလဲပြီးတော့ဖြစ်နေတာမသိသေးတော့ဒီကောင်ဒီကောင်တွေပဲထင်ရတာပဲဟွန်းတရွေ့ရွေ့နဲ့သွားနေတာဒါပဲဒါပဲဒီလိုပဲထင်နေရတာပဲဟိုရည်စည်းเจ้าကြီးကိုကြည့်နေတဲ့အခါရည်တွေကရှိနေနောက်ကတမျိုးတည်းဖြစ်နေတော့တသားတည်းထင်တော့ကြည့်လိုက်လို့ရှိရင်ဒီဟာဒီနာဒီလားပဲဒီလိုပဲထင်နေတယ်လို့ပေါ့နော်ဟုတ် အနိကကြည့်ပြီဆိုလို့ရှိရင်တော့ဒီကောင်ချင်းဒီကောင်ချင်းကွဲနေတယ်အကောင်ဟောင်းတွေကရှေ့အကောင်ဟောင်းတွေကရှေ့သွားပြီးတော့နောက်နောက်အကောင်သေးတွေကစက်ခါစက်ခါလာနေရတယ်စန္တတိဆိုတာစန္တတိဆိုတာတဖြည်းဖြည်းတိုးချဲ့ပြီးတော့စင်ဆက်မပြတ်တခါတည်းသွားနေရတယ်မှာအဲ့ဒါမှအတ္တမထင်တော့ဘူးသဘောပဲမြင်လာသဘောတက်တက်မြင်လာပြီဆိုလို့ရှိရင် အတမထင်တော့ဘူးကွဲလာတယ်အဲ့ဒါလေးတွေကဒါလိုပါပဲဒီဖောင်းတာလေးတွေကလည်းကွဲလာပိန်တာလေးတွေကွဲလာတယ်နောက်ဆက်ရှုနေလို့ရှိရင်ဖောင်းတာတခြားတီးတာတခြားဒီလိုကွဲလာတယ်ဟွန်းထူးထူးခြားခြားကြီးဒီခါလေးကွဲလာတာပဲရှုနေနေကွဲတည်လာတာနောက်အကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးတော့တည်လာတာဟိုနေ့ကပြောတဲ့အတိုင်းပေါ့နိနံကြောင်းရောက်ရုပ်ကျိုးဖြစ်ပုံနံကြောင်းရောက်နံကျိုးဖြစ်ပုံ ရုပ်ကြောင်းကြောင့်နာကျိုးဖြစ်ပုံနဲ့ရုပ်ကြောင်းကြောင့်ရုပ်ကျိုးဖြစ်ပုံလေးတွေပေါ့ပြောနေရတာကြားနေတယ်မှတ်လို့သိရတာတခဏလေးပဲရှင်းတော့တာပဲခါတယ်ကြောင်းနဲ့ကျိုးသိလာတယ်အဲဒီအကြောင်းနဲ့အကျိုးပေါ်မှာဆက်လက်ပြီးတော့ရှုလို့ခဏိကသမารီအပြစ်လာပြီဆိုလို့ရှိရင်ခဏကြောင်းကျိုးစက်တွေရဲ့ဖြစ်ပေါ်ပြီးမမြဲဘူးအဟောင်းပြအသစ်ဆက်ပုံတွေ ပေါ်လေးပြောင်းလဲတဲ့ဆင်းရဲမကောင်းပုံလေးတွေကိုယ်ထဲမှာအတွေ့အကြုံကြောင့်အနေဆုပ်ခံခဲ့ပုံလေးအဲဒီလိုမမြဲဆင်းရဲတဲ့သဘောတွေဟာကိုယ်ကလုတ်ပြီးလို့မဟုတ်ဘူးအတ္တကလုတ်ပြီးလို့မဟုတ်ဘူးသူသဘောတိုင်းသူဖြစ်နေတာလေးတွေသိလာတယ်အပြင်လောကမှာညာတိဥဒုတွေသူ့အချိန်ခါလိုက်ပေါ့လေဘယ်သူမှလုတ်ပြီးတာမဟုတ်ဖ ೇನೆ ပြောင်းလဲပြီးတော့ဖြစ်နေတယ်လို့ပေါ့လေအေးလိုက်ပူလိုက် လေတိုက်လိုက်လေငင်းလိုက်ဆူဆွတ်လိုက်ချောက်သွေးလိုက်စသည်ပေါ့ဘယ်လိုမှလုပ်ပေးနေတာကိုယ်လည်းဒီတိုင်းဘယ်လိုမှလုပ်ပေးနေတာပေါ့သူဆိုင်ရာအကြောင်းတိုက်ဆိုင်လို့သူကသူပဲဖြစ်နေတာပဲလုပ်ပြီးသူလည်းမရှိဘူးဖန်ဆင်းသူလည်းမရှိဘူးอืมဒီကမှာမမြဲတဲ့ဆင်းရဲတဲ့ယုံနာတရားတွေဟာသူတို့ကိုယ်တိုင်ကလည်းအတ္တလည်းမဟုတ်ဘူးသူတို့မှလည်းအတ္တမရှိဘူးဘာတွေလဲဆိုတော့ဓမ္မတဘာဝပဲတဘာဝတက်တက်ပဲဆိုတာဒီလိုမြင်လာတယ်အထူးသဖြင့် ဒီညာဘက်ရောက်သွားပြီဆိုလို့ရှိရင်ဝေဒနာကြီးကျော်သွားတယ်ဝေဒနာကြီးနဲ့တွေ့တယ်ဝေဒနာကြီးဖိမှတ်တဲ့ဝေဒနာကြီးကျော်သွားပြီဆိုလို့ရှိရင်ရဲသွားတာဝေဒနာလည်းရင်ဆိုင်ရဲသွားတယ်ထိုင်ရဲသွားတယ်ကြာကြာလေးထိုင်ရဲသွားတယ်ကြာကြာလေးစဉ်းညာလျှောက်ရဲသွားတယ်ဘာမှကြောက်တော့တတိတွေကောင်းလာတယ်တီးလည်းတီးခံနိုင်လာတယ်ဟောအဲ့ဒါဝိရိယတွေကောင်းလာတာပေါ့အဲဒီကမှဆက်ရှုပြီဆိုလို့ရှိရင်တော့ ရိတ်ကလေးပေါ်ရိတ်ကလေးပြောက်ခတ်တဲ့တဲ့ဥရိယပြညာဖြစ်ပေါ်လာတာပဲအဲဒီဥရိယပြညာဖြစ်ဒီကစာပြီးတော့မလို့ကောင်းလိုက်တာအဲဒီကောင်းလိုက်တဲ့အခါကောင်းတဲ့အခါမျိုးမှာခုနနှစ်သိအာရမှုပျော်ရွှင်မှုပါမုဇ္ဇခေါ်တဲ့အဲရတိပေါ့လေဘာဝနာရတိဟာအရှင်အဟုန်တဲ့အခါလည်းဖြစ်လာတာပဲဟော အဲ့လိုဖြစ်လာတဲ့အခါဘလောက်ပဲစိတ်ရင်းကျတဲ့ပုဂ္ဂိုလ်ဖြစ်စေပေါ့လေသဘောတော့ကြတာပဲသူကပြောတာပဲဒီမှာဒါကိုပြောတာဗလားဖြစ်ပုံကိုဓမ္မပဒမှာဘုရားမြတ်စွာကိုယ်တိုင်မိန့်ကြားထားတာရှိပါတယ်မိန့်ကြားထားပုံကတော့ယတ္တောယတ္တောသမစတိခန္ဓာနာဥရိယဘယံ လဘတိပိတိပါမောကြံအမတန္တဝိဇာနတံတဘောကတော့ရှုခွင့်အာယုန်နေယုံနံတရားတွေပေါ့လေခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းသူတို့ဖြစ်ဆဲမှာချိန်သားကြိုက်စိတ်အားဆိုင်ပြီးတော့ထိတိမိမိရှုလို့ရှုမှတ်တဲ့အချိန်တွေပေါ့လေထူးထူးခြားခြားတက်လာပြီဆိုရင် ရှုကအာယုံရဲ့အဖြစ်ပြက်ကိုခတ်သွက်တဲ့မြင်လာတော့တာပဲအသေးဖွဲလေးတွေကအစမြင်လာတော့လွတ်တယ်လို့မရှိတော့မရှိနိုင်တော့အောင်ဖြစ်လာတယ်မိမိတို့လိုရတဲ့အလုပ်အောင်မြင်တွင်ကျဲလာပြီဆိုလို့ရှိရင်အားရတာပဲဒီဒီကိုအားရမှုတွေဖြစ်လာတာပေါ့မှတ်တိုင်းမှတ်တိုင်းအဲ့ဒီလိုအဖြစ်ပြက်တွေမြင်အားရမှုတွေခါတဲ့လိုင်းကြီးဖြစ်လာတာတော့ဒါကိုပြောပါတယ် န္ဓာကိုယ်အစိတ်ပိုင်းရုပ်စိတ်ပိုင်းနာစိတ်ပိုင်းတွေကနေပြီးတော့ခါလဲတော့ဖြစ်လာတာအဲဒါမှပီတိပါဝကြဆိုတာပီတိဆိုတာကအဲညာညာကြီးနှစ်သိမ့်အာရမှုပေါ့လေဘလောပီတိလို့ခေါ်ရတယ်သူကြတော့ပါဝကြကတော့အနည်းငယ်နှစ်သိမ့်အာရမှုဆိုတာသူကဒုဗ္ဗလပီတိခေါ်ရတယ်ဒီကတော့အဲဒါကိုရလာတတ်တယ် ပြက်လက်တတ်တယ်ဆိုတာမိမိတဏ္ဍာမှာဒါတွေဖြစ်လက်တတ်တယ်လို့ဆိုတာပါပဲအဲ့ဒီပိဋိပါမုဇ္ဇတရားအခုလိုဝိပဿနာယောဂီပုဂ္ဂိုလ်တွေရဲ့အမတအမတဆိုတာအမရိတအမြိုက်ပေါ့လေအမြိုက်တည်ခြင်းကင်းတဲ့နိဗ္ဗာန်ကိုရောက်ကြောင်းဖြစ်တာမို့လို့အမြိုက်နိဗ္ဗာန်တရားလို့ဒီလိုတော့တင်စားပြီးတော့မိတ်ကြထားပါတယ်တော့ ။ဘာဖြစ်လို့တင်စားပြီးတော့မိကြားထားရတယ်ဆိုတော့အချက်ကိုတော့ဆက်လက်ပြီးတော့ရှင်းပါမယ်။ဘုဒ္ဓကိုယ်တိုင်အမြိတ်နိဗ္ဗာန်တရားလို့ချီးကျူးရတဲ့ခုနပฏิပမုဇ္ဇာဟာဘဒူပိုင်တာလဲဆိုတော့ဘဒူပိုင်ရှင်ဘဒူလဲဆိုတော့ဝိဇာဏတံလို့ဆိုထားပါတယ်ဝိဇာဏတံဆိုတာအခုလိုဖြစ်တိုင်းပေါ်တိုင်းပေါ်နေ ရှုခွင်းအာယုန်တရားတွေကိုစောစောပိုင်းကပြောခဲ့တဲ့အတိုင်းချိန်သားကစိတ်အားဆိုင်ပြီးတော့ထိတိမိရှုလို့အစဉ်တိုင်းဉာဏ်ဤတက်တယ်လာပြီးတော့ဟောဒီဥရိယပြဉာဏ်ပိုင်းအဖြစ်အပျက်ကိုသိနေတဲ့ယောဂီဥပဒနာယောဂီသမထာယောဂီတော့မဟုတ်ဘူးဥပဒနာယောဂီအဲ့ဒီဥပဒနာယောဂီပိုင်တာပါဒီပုဂ္ဂိုလ်တွေသာပိုင်တယ်ဆိုတော့ အခုလိုဝိပဿနာယောဂီမဟုတ်တဲ့ပုဂ္ဂိုလ်ကြီးမပိုင်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့စာဖတ်ရုံနဲ့မပိုင်ဘူးอืมစဉ်းစားရုံနဲ့မပိုင်ဘူးဆရာပြောတာမှတ်ထားရုံနဲ့မပိုင်ဘူးပေါ့ဒီမှာဒီလိုဆိုလိုပါတယ်ဒီမှာအခုလိုနီးနဲ့အားထုတ်လို့ဝိရိယပညာအဖြစ်ပြက်ကိုသိမြင်တဲ့ဉာဏ်ရောက်တဲ့ယောဂီသာပိုင်တာဆိုတာအဲဒီလိုမှတ်ထားဖို့အရေးကြီးပါတယ်ဒီမှာအဲလက်ကလေးလိုမပိုင်ဘူးဆိုတာပေါ့ဒါနားလည်ထားရမယ် ဒီဟာကိုအမြိုက်တရားအနေနဲ့အမြိုက်တရားမဟုတ်သေးပဲနဲ့အမြိုက်တရားလို့တင်စားပြီးတော့မိန့်ကြားရတာအတိတ်ပဲရှိပါတယ်မြတ်စွာဘုရားရဲ့ဆိုလိုရင်းအတိတ်ပဲကတော့အဲဥရိယဘုရားဉာဏ်ပိုင်းရောက်သွားရင်ဒီပုဂ္ဂိုလ်ဟာစေတအာထုဒီဘဝမှာပဲအဲမိညာဖူညာနဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်တူတူပြောလို့ရှိရင်အရိယာဖြစ်နိုင်တယ်လို့ဒီလိုဆိုလိုတယ် ဒီအဆင့်ရောက်သွားလို့ရှိရင်ဒါတရားနဲ့ဆက်ပြီးတော့ဒီဘဝမှာတရားဥရခြင်း အကြောင်း၅မျိုးရှိပါတယ်၅မျိုးကယုံကြည်ရမယ်ယုံကြည်ရမယ်ဆိုတာဗုဒ္ဓဓမ္မအဲဗုဒ္ဓကိုယုံကြည်ရဗုဒ္ဓရဲ့ဉာဏ်တော်ကိုယုံကြည်ရတယ်ဗုဒ္ဓကိုပုဂ္ဂိုလ်ရဲ့အနေနဲ့လက်မခံနိုင်သေးတဲ့ပုဂ္ဂိုလ်များတော့ဓမ္မခုံကြီးပေါ့လေဒါယုံကြည်ရတယ် အထုတ်တဲ့နီးနိဗ္ဗာန်နီးပေါ့လေဒါယုံကြည်ရတယ်ကိုယ်ကိုယ်လည်းယုံကြည်ရတယ်အဲ့ဒါလို့ဆိုလုံလောက်ပါလားအထုတ်နိုင်လောက်အောင်ကြမ်းမာရလည်းကောင်းရမယ်ဒါဒုတိယအကြောင်းစိတ်ထားဖြောင်းဆင်းရတာစိတ်ထားဖြောင်းဆင်းရတယ်ဆိုတာကိုယ်ရှိတဲ့အပြစ်ကိုဖော်သိဖော်ရတယ်အပြစ်ရှိပါလေတဲ့နဲ့အပြစ်ကင်းရအောင်ဟာမဆောင်ရဘူးဒါပဲယောဂီတွေဆိုကိုယ်ရေးကြည့်တာပေါ့မမဖဲနဲ့မှတ်တယ်လို့လှည့်စားတာ မမှတ်နိုင်ဘူးလည်းမှတ်နိုင်တယ်လို့ဆက်လက်စားတာမသိဘဲနဲ့သိတယ်လို့လက်စားတာပေါ့လေအဲ့ဒါမျိုးတွေမရှိရဘူးပေါ့ဒီမှာတော့ဖြောက်မြောက်မမပြောတယ်မှတ်နိုင်ရင်လည်းမှတ်နိုင်မှတ်နိုင်လည်းမှတ်နိုင်ဘူးဆိုတော့ဖြောက်မြောက်ပြောရတယ်တော့ဒါပဲချုပ်ရင်းချက်ကိုဖော်သိဖော်ရတယ်တော့မဖော်လို့ရှိရင်ဒါမာယာခေါ်တယ်သူကစိတ်ဝထားမဖြောက်တဲ့ပုဂ္ဂိုလ်မရှိတဲ့ကိုအရှိလုပ်ပြီးတော့သူများထင်ကြီးအောင်လည်းမလုပ်အောင်ဒါပဲစိတ်ထားဖြောက်နေလို့ရှိရင် ကိုယ့်အပြစ်လည်းပဲဖော်သိဖော်လိုက်တာပါပဲမရှိတဲ့ကောင်ရှိလို့ပြီးတဲ့သူများထင်ကြအောင်လည်းမလုပ်တတ်ပါဘူးအဲ့ဒါသိအရေးကြီးပါတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေဒီတတ္တိယအင်္ဂါဟာသိအရေးကြီးတယ်ဒါတော့သရုတ်တအင်္ဂါကတော့အဲစောစောပင်ကပြောခဲ့တဲ့အပူတပြင်းအထုပ်မှုစာပြိုကျိုးကျိုးပါအထုပ်မှုတစင်တိုးကျိုးပါအထုပ်အစင်စင်ကျိုးတိုးပြီးတော့ကျိုးပါအထုပ်ဝရိယအရှိန်နေရာ ကြမသွားရဘူးတဖြည်းဖြည်းသာတက်တက်တက်တက်လာပဲဒါတော့ဝိရိယရှင်နေမကြဘဲနဲ့တက်တက်လာလို့ရှိရင်တတိသမารိရတယ်အလိုလိုဖြစ်တော့တာပါပဲသမารိဖြစ်ရင်ဉာဏ်လည်းပွင့်တော့တာပါပဲဘယ်လောက်ဒီပွင့်သွားမလဲခုနစောစောကပြောခဲ့တဲ့အတိုင်းဥရိယပြဉာဏ်အထိဖြစ်သွားပြီဖြစ်ပြကိုကတ်တက်မြင်လာမယ်အဲ့ဒါငါးခုမြောက်အင်္ဂါပါပဲဗြဟ္မဏိက၅ပါးလို့ခေါ်ပါတယ်တရားထုတ်သောပုဂ္ဂိုလ်ရဲ့ဒီဘဝမှာတရားထူရခြင်းရဲ့ အကြောင်း၅ပါးတဲ့ဓမ္မအဲတော့နောက်ဆုံး၅ခုမြောက်အဖြစ်ပြက်ကိုသိမြင်နိုင်ရန်ရောက်ပြီဆိုလို့ရှိရင်တော့ချက်တာအားထုတ်လို့ရှိရင်တကယ်နိဗ္ဗာန်ချမ်းသာကိုမြင်နိုင်တာမို့လို့တင်စားပြီးတော့ဗောလေမြတ်စွာဘုရားကချီးကျူးတဲ့အနေပါပဲတကယ်နိဗ္ဗာန်အစင်တော့မဟုတ်သေးပါဘူးဒီမှာနိဗ္ဗာန်စီရဖို့ရအတွက်အကြောင်းဖြစ်တာလို့အမရိအမတ္တ အမြတ်တရားနိဗ္ဗာန်တရားလို့ဒီလိုကြည်ကျူးလိုက်တာပါပြီးတော့အာရဝေဖြစ်ဖို့ရလည်းမြတ်စွာဘုရားမိန့်ကြားတဲ့အချက်ကလေးရှိပါသေးတယ်။စုံညာကာရပုဋ္ဌသသန္တจิตသဘိက္ခုနောသန္တจิตသယောဂီနောအမနုစီရတိဟောတိသမဓမ္မဥပ္ပသတ်တော် လူသူစိတ်တဲ့တုံညာကာရပေါ့လေစိတ်ဉာဏ်ဌာနမှာချင့်ကပ်ပြီးတော့ကုလဥပဒနာဇာနီအယစူးစူးစိုက်စိုက်ပေါ့လေပေါ်တိုင်းအာယုံကိုတွင်ကြထိထိရောက်ရောက်ရှိမှတ်နေတဲ့ပုဂ္ဂိုလ်ဟာသန္တจิตတတမတေရာကဝင်ပြီးတော့စိတ်လှုပ်ရှားတာမရှိဘူးလေငြိမ့်သက်တဲ့ မကျေနပ်တဲ့ဒေါသတွေဝင်ပြီးတော့စိတ်လှုပ်ရှားတာမျိုးရှိငြိမ်သက်တယ်တခြားခြားအငြိကျေးတွေဝင်ပြီးတော့စိတ်လှုပ်ရှားတာမရှိဘူးငြိမ်သက်တယ်ဆိုလိုတာတော့နိဗ္ဗာန်တရားကြီးကင်းပြီးတော့တန်တန်ရှင်းရှင်းငြိမ်ငြိမ်သက်သက်ဖြစ်လာတယ်လို့ဆိုလိုတယ်တတိသမารီတွေအားကောင်းလာတယ်လို့ဒီလိုဆိုလိုတယ်တတိမာရီအားကောင်းလာပြီဆိုလို့ရှိရင်ခုနစောစောဘင်းကပြောခဲ့တဲ့ဥရိယပြညာပိုင်းအဆင့် ရောက်သွားတော့တာပါပဲအဲဒီခါကျတော့ဒီအသေးဝဲလေးတွေကစဖတ်နိုင်နေတော့စန္ဒကြိတ်တာဆိုတော့ငြိမ့်တဲ့စိတ်မှာတကယ်ငြိမ့်တဲ့စိတ်ဖြစ်တာပဲ။ညာကတော့ဝင်ရောက်ပြီးတော့နှောက်ရက်လို့မငြိမ့်မသက်ဖြစ်တာမျိုးမရှိဘူးပေါ့လေတော့။အဲဒီလိုငြိမ့်လာပြီဆိုလို့ကြီးအားရလာတာပဲ။ပျော်မွေ့လာတာပဲတော့။ရတိဖြစ်လာတယ်ရတိဆိုတာပျော်မွေ့တာပဲ စိတ်ကောင်းတဲ့အသိဉာဏ်လည်းထူးခြားခြားကြီးတိုးတက်လာပြီဒီမှာအဲလိုစိတ်ကောင်းတဲ့အသိဉာဏ်တိုးတက်တဲ့မပြည့်နိုင်တဲ့ရတိပျော်မွေ့မှုမျိုးတဲ့အဲဒါမျိုးအရှိန်ဟုန်နဲ့ဖြစ်လာတာတဲ့အဲ့ဒီပျော်မွေ့မှုမျိုးဟာလည်းပဲတာမန်ပျော်မွေ့မှုမျိုးလို့မဟုတ်ဘူးအမနုတိလို့ဂုဏ်ပြုထားပါတယ်အမနုတိဆိုတာအခုကာမဂုဏ်သမားတွေပေါ့ညီကောင်းကြကောင်းနာကောင်းရတာကောင်းထိပ်ပြီးကောင်းခေါ်တဲ့ ကာမဂုဏ်နဲ့ပျော်မွေ့ပြီးတော့ဒါသာတကယ်ချမ်းသာလို့ထင်ကြည့်နေတဲ့ထင်ကြည့်ခံရတဲ့ကာမဂုဏ်အပျော်မျိုးပေါ့တရားမှတဆင့်ဆက်ပြီးတော့မမြင်ရတဲ့နတ်အပျော်တွေလည်းဒီတဲ့အကုန်လုံးပါနိုင်ပါတယ်တော့ဒါပါတော့လူသားတွေမှာအကောင်းဆုံးလို့ဆိုရတဲ့ကာမဂုဏ်အပျော်တဲ့အဲ့ဒီကာမဂုဏ်အပျော်လက်လှမ်းမပြီးဘူးတဲ့အဲ့ဒီအပျော်မျိုးနဲ့မတူဘူးတဲ့ မူထူးကြတဲ့အပျော်မျိုးနှစ်သိအာရမှုမျိုးဖြစ်တတ်ပါတယ်တဲ့လူမြတ်စွာဘုရားကိုယ်တိုင်ကချီးကျူးထားပါတယ်လောကမှာတမေရဲနဲ့ကောင်းတာလောကသားတွေအနေနဲ့တမေကောင်းမှုအပျော်ဆိုတာမရှိပါဘူးအမေမေကောင်းပြီးတော့ပြောင်းပြီးတော့ကောင်းရတာပါတမန် ဘယ်လောက်ပဲမြင်ခွင့်လှလာလေးတွေစိတ်ဝင်စားစရာကောင်းတဲ့လှလာလေးဖြစ်ပြီမယ်လို့အဲတော့ရိုးသွားတာပဲပြောင်းရပြီနောက်တစ်မျိုးตาချွေးတဲ့ตาလေးတွေလည်းဒီတိုင်းပဲတနေ့လာလည်းဒီตาနာထောင်ကြတော့ရိုးသွားကောင်းတော့ပြောင်းရပြန်အနတ်တို့အရသာတို့လည်းဒီတိုင်းပဲအရသာလည်းတနေ့လာလည်းဒါတနေ့လာလည်းဒါမဖြစ်ဘူးအမဲမဲပြောင်းပြီးတော့ဒီမှာဖန်တီးပြီးတော့စားတော့ရတာအထီးတွေလည်းဒီတိုင်းပဲ နေ့စဉ်ဝတ်ဆင်ရတဲ့နုနုဖဖအိုကလေးတွေဟာအတွေ့လည်းကြိုက်တာပဲအစင်လည်းကြိုက်တာပဲအသားလည်းကြိုက်တာပြောင်းရတာပဲအမျိုးသမီးတွေဆိုလို့ရှိရင်တော့ပိုးတော်ပြောင်းနေတယ်ဘုရားတို့ရဟန်းတော်များတော့တခါဝတ်ထားလို့ရှိရင်ခုနှစ်ရက်ဒီမှာဆိုလို့ရှိရင်15ရက်လောက်မှဘုန်းကြီးအဲအဝတ်လျှော့ပါတယ်ဒီမှာပြောင်းပါဦးပြောပါအမေမေပြောင်းကောင်းရတာပဲဒီမှာအထီးတွေလည်းဒီတိုင်းပါပဲလူလူချင်းအထီးတွေ ကျတော့လည်းရို့သွားတယ်ရို့သွားတော့မှကလေးတွေကစားစရာလို့ပေါ့စမ်းကြည့်တဲ့ကစားစရာလေးကြီးဒီဘက်ကဝယ်ပြီးမကြုံဘူးတော့ကလေးဟာဒါလေးနဲ့ပြောတယ်သုံးပါများတဲ့ခါကျတော့ကလေးကလည်းရို့သွားပြီးတော့ဒါပြစ်လိုက်ပြန်နောက်တော့အဆင်းအဆန်းလေးရလာပြန်လို့ရှိရင်အောင်းပြစ်လိုက်ပြန်လေကာမဂုဏ်အထီးတွေလည်းပဲကလေးကစားတယ်လို့လုံးနေကြတာလည်းရှိပါတယ်အဲ့ဒါမျိုးတွေပေါ့ဒီတော့ လောကမှာလောကသားတွေအနေနဲ့ကာမဂုဏ်ချမ်းသာဟာကောင်းလာပါတယ်လို့ဆိုရမယ်လို့ကြားတော့ရိုးတယ်ရိုးသွားတော့ပြုံးပြုံးပြီးတော့ကောင်းရတာဖြိုပြရတာမသက်သာဘူးဒီတော့လောကထဲမှာတမယ်တဲ့နဲ့မယိုးနိုင်တဲ့အကောင်းအပြုံမျိုးမရှိဘူးဆိုတာသိချင်းရှာတယ်အဲ့ဒီဓမ္မရဲ့နယ်ထဲမှာတမယ်တဲ့နဲ့မပြည့်နိုင်တဲ့အပြုံဆိုတာရှိတယ်အမေမေပြောင်းပြောင်းဖို့မလိုဘူး အဲ့ဒါတော့ခုနစောစောဘက်ကပြောခဲ့တဲ့အတိုင်းစိတ်ငြိမ်ရကအဲပေါ်တိုင်းအာယုံကိုနီးလိုက်ကြ၊ကွင်ကြ၊စူးစူးဆိုင်ဆိုင်ဇာနေရအောင်ရှုရှုရင်တစ်ဖြည်းဖြည်းရကတော်သာအဆရှိတဲ့အနောက်ရှက်ကင်းပြီးတော့စိတ်တည်ငြိမ်တဲ့တတိသမားတွေဖြစ်လာညာနေပွင့်လာလို့ရှိဒီရတာတွေ့တာပဲသူလုံနည်းတွေပါပြထားတာပဲခင်ဗျာဒါတော့အားထုတ်လို့စိတ်ကောင်းတဲ့အသိညာထူးထူးခြားခြားကြီးတိုးတက်လာပြီဆိုလို့ရှိရင် ခုနတမေကောင်းအပြိုဆိုတာဖြစ်လာတယ်မပြည့်ရနိုင်တဲ့တမေကောင်းအပြိုပေါ့လေဟောင်းလို့ရှိရင်ပြည့်ရနိုင်တယ်အခုကတော့တမေတဲ့နဲ့အများအားသစ္စာနေတယ်ဆိုတာမပြည့်ရနိုင်တဲ့တမေကောင်းအပြိုတဲ့ဒါလို့ဆိုပါတယ်အဲ့ဒီအပြိုမျိုးဟာတက်လောက်ကောင်းတယ်ဆိုတော့ခုနကာမဂုဏ်အပြိုလက်လမ်းမမိတော့ဘူးဆိုတဲ့အဓိပ္ပာယ်ရပါတယ်ကွာအဲ့ဒါခုနအမနုတိရတိကိုဘုန်းကြီးကထပ်ပြီးတော့ ရှင်းလိုက်ပါတယ်နော်ဒါတော့စပ္ပရတိဓမ္မရတိជីနာတိဆိုတာရှိပါတယ်လောကပျော်မွေ့မှုမှန်သမျှကိုတရားပျော်မွေ့ပျော်ရွှင်မှုကအနိုင်ရတယ်အနိုင်ယူတယ်လို့ဆိုတာပါတယ်ဒါတော့စပ္ပရသံဓမ္မရသောជីနာတိဆိုတာ လောကမှာအရသာအမျိုးမျိုးတွေရှိပါတယ်ကာမဂုဏ်ခံစားပြီးတော့အရသာအမျိုးမျိုးတွေပေါ့အဲ့လိုအရသာမှန်သမျှကိုဓမ္မအရသာကအနိုင်ယူတယ်တာတယ်လို့ဒီလိုလဲဆိုထားပါတယ်ဒါကတော့တကယ်အထုတ်ကြည့်ပါသိနိုင်တဲ့ဟာတွေပါပဲစဉ်းစားယူနဲ့ကြာနာယူနဲ့တော့ဒါတွေမသိနိုင်ပါဘူးတကယ်အထုတ်ကြည့်တကယ်တွေ့နိုင်ပါတယ်အမခံပါတယ်ခွင့်ရတယ်အထူးသဖြင့် အဟောင်းကိုပယ်ပြီးတော့အတိအဆန်းကိုစိတ်ဝင်စားကြတဲ့အခုလိုစက်မှုနိုင်ငံမျိုးကပုံကိုယ်တွေဆိုရင်ဒီတရားနဲ့သိမြင်သိမြတ်တာတကယ်လို့သာဒီတရားအမထုတ်သေးပဲနဲ့အခုလိုဓမ္မရတိမျိုးမကြုံသေးဘူးဆိုလို့ရှိရင်သိပ္ပံနည်းနဲ့တီထွင်သမျှလူသုံးပစ္စည်းတွေကိုတခုအစ်စ်ပေါ်တာနဲ့ဆန်းဆိုလို့ရှိရင်လိုက်ရတာပေါ့လေ မရောက်ရဲနိုင်ဘူးအဟောင်းအဟောင်းနေပယ်ပြီးတော့အစ်တီပေါ်နေမှာနိုင်လိုက်ရအိမ်တော့အဲမဝနိုင်ပဲဖြစ်နေတာကိုခံစားရတာသုံးဆောင်နဲ့မဝနိုင်ဘူးပြီးတော့အများနဲ့တူပဲလူနေမှုစင်တမ်းကြီးမှမှနေဖို့ရအတွက်လည်းပဲအလုပ်ကြိုးစားရတာငွေရှာရတာဒါလည်းမသက်သာဘူးဆန်းသမျှတွေလိုက်နေတော့လည်းပဲဒါလည်းမသက်သာဘူး ထင်တယ်လို့မဟုတ်ပြန်ဘူးဆိုလို့ရှိရင်လည်းပဲစိတ်ဓာတ်တွေကြပြရောပြီးတော့ဆန္ဒတွေရရှိဖို့ရာအတွက်လက်ရတော့စိတ်တွေဟာတင်းမာပြီးတော့ပေါ့လေအာရနာရတယ်မရှိဘူးတော့အိတ်တာတော့မှဆေးတော့အိတ်ရတဲ့အပိုင်းရှိအပိုင်းရောက်သွားပါတယ်တော့ဒါပဲဒီတော့ဒီတရားအားထုတ်လို့ဓမ္မရတိတရားနဲ့ပြောဝိတတ်ပြီဆိုလို့ရှိရင်အေးအေးဆေးဆေးလေးအလုပ်လည်းသိမ့်မကြိုးစားတော့ဘူးอืม မြတ်တာယုံလေးနဲ့ပြီးသွားနိုင်တယ်ငွေကြေးလည်းပဲသိမကုန်တော့ဘူးချွေတားကြီးလည်းပဲကျသွားတယ်တော့အထူးကတော့သံသမယဟာတွေလိုက်နေလို့မတင့်နေနိုင်တဲ့ Hungry Ghost ဘဝဘဝကတော့လွတ်ဖို့ရအတွက်ပေါ့လေဟောဒီတရားကအမခံတယ်ဒီတရားအတလို့ဓမ္မရတိပြည်ပြည်တတ်တာဖြစ်သွားပြီဆိုလို့ရှိရင်ကိုယ်တိုင်ပဲသိလာမှာပါပဲမိမိတို့ဟာ Hungry Ghost ဘဝက လွတ်သွားပြီဆိုတော့ဒီတိတ်ချမ်းသာတာပဲဆိုတော့ကောင်းနာလေလားပဲအချုပ်အာမခံနေတာတော့တန်ရှင်းယူသားမှုအခြေခံတဲ့တကူရေပျော်မှုဆိုတာရနိုင်တယ်ဆိုတော့လူပျော်မှုရနိုင်တယ်ဆိုတော့အဲ့ဒါတော့ဘုန်းကြီးရေပျော်မှာလေတကူရေပျော်ခြင်းပျော်ခြင်းဆိုတာလောကမှာအဲ့ဒီအတုံးတွေရှိပါတယ်ဒါမှမဟုတ်တန်ရှင်းရမယ်ယူသားရမယ် တန်တရှင်ရိုးသားသားလေးအခြေခံတဲ့တကွေပြောမှုပေါ့မပြည့်နိုင်တဲ့ခုနတကွေပြောမှုရနိုင်ရမယ်အဲ့ဒါတော့ရဲရဲတော့အမှခံပါတယ်ဟုတ်